မှန်တရားရှာကြတယ်တဲ့အမှန်တရားဘာကြောင့်ရှာသလဲဆိုတော့အမှန်တရားသိမှပဲဆင်းရဲငြိမ်းမှာမို့ဒါကြောင့်အမှန်တရားရှာကြတယ်အမှားတွေသိနေရင်အမှားပြော အမှားလုပ်အမှားတွေတော့ဆင်းရဲမငြိမ်းဘူးပေါ့ အမှန်တရားသိတဲ့အခါကျတော့အမှန်တရားလမ်းညွန်တဲ့အတိုင်းပြုလုပ်ပြောဆိုကြံတွေးတော့အမှန်နေဖြစ်အကောင်းနေဖြစ်တော့ဆင်းရဲငြိမ့်တယ်အဲတော့ဆင်းရဲငြိမ့်မှုအတွက်အမှန်တရားရှာကြတယ်အမှန်တရားရှာတယ်ဆိုတာနဲ့ ယုံကြည်စရာဘာသာအယူဝါဒရှာတယ်ဆိုတာတူမလားမတူဘူးလားတူလားတူတာပေါ့ဘာသာတရားကလည်းပဲအမှန်တရားဆိုပြီးဟောကြပြောကြတာမဟုတ်လားခရိယံကလည်းခရိယံတယောက် သူတို့တရားမှန်တယ်ဆိုဟောကြတာမွတ်စလင်ကလည်းမွတ်စလင်တယောက်ဟိန္ဒူကလည်းဟိန္ဒူလျောက်ဂျူးကလည်းဂျူးလျောက်သူတို့တရားမှန်တယ်လို့ဆိုကြတာဗုဒ္ဓဘာသာလည်းဗုဒ္ဓဘာသာလျောက်ဗုဒ္ဓဘာသာတရားမှန်တယ်အဲ့တော့မိမိတို့မှန်တယ်လို့ညံသက်ဝင်တဲ့တရားကိုယုံကြည်ကြလိုက်နာကြကျင့်ကြံကြ မလုပ်ဖို့လဲဆိုတော့ဆင်းရဲငြိမ်မှုဆင်းရဲငြိမ်မှုဒီတော့ဆင်းရဲငြိမ်မှုဆိုတော့ဆင်းရဲနေသလားလို့မေးရင်အဖြေကပါတော့ဆင်းရဲနေပါတယ်ဖေဟာဆင်းရဲနေပါတယ်ဖေဟာအဲ့ဒီဆင်းရဲတွေဘာကြောင့်ဖြစ်တယ်လဲ ဟမ်ကိလေသာကြောင့်ဖြစ်တာပေါ့မဟုတ်လားလောဘလိုချင်တတ်မဲ့နှစ်သက်တွေ့တာဒါလည်းကိလေသာဒေါသစိတ်ဆိုးစိတ်ပြတ်တာလည်းကိလေသာမောဟအမှန်တဘာဝမသိတာလည်း ကိလေသာမာနမောက်မာထောင်ထွားတာလည်းကိလေသာဒိဋ္ဌိပုဂ္ဂိုလ်တ attva ငါလို့အသိအမြင်မှားတာလည်းကိလေသာဝိသိကိစ္စယုံကြည်သိရမှာမယုံကြည်ပဲမယုံကြည်နိုင်မဲ့တန်မြာဖြစ်နေတာလေကိလေသာယုံကြည်သိရမှာဆိုတာဖရာတရားတန်ခါ ယရဏသုံးပါးကိုယုံကြည်တိုက်ပါလျက်ကိုကညံမသက်ဝင်နိုင်တော့တန်မြတ်ဖြစ်နေတာဝိသိကိစ္စသူလည်းကိလေသာစိတ်စေတသိက်ရုပ်ပါလေးလံထိုင်ပိုင်းနေတာလေကိလေသာစိတ်ပြန့်လွင့်နေတာလေကိလေသာနောင်တပူပန်းနေတာလေ ကိလေသာမကောင်းမှုပြုလို့ရမှာပြောရမှာကြံတွေးရမှာမရှက်တာလေကိလေသာမကောင်းမှုပြုလို့ရမှာပြောဆိုကြံတွေးပြုလို့ရမှာကိုမကြောက်တာလေကိလေသာအဲ့ဒီစိတ်တွေကြောင့်ဆင်းရဲတွေဖြစ်ပေါ်သည်မဟုတ်ဘူးလား စိတ်တွေကြောင့်ဆင်းရဲတွေဖြစ်ပေါ်သည်အဲ့တော့ဒီဆင်းရဲတွေငြိမ်းကြင်ရင်ဘာလုပ်ရမလဲကိလေသာငြိမ်းအောင်လုပ်ဒါပဲပေါ့မဟုတ်ဘူးလားဆင်းရဲငြိမ်းကြင်ရင်ကိလေသာငြိမ်းအောင်လုပ်ကိလေသာငြိမ်းရင်ဆင်းရဲငြိမ်းမယ်အခုယောဂီတို့ ကိလေသာတစိတ်တရေသာငြိမ်းလို့ဆင်းရဲတစိတ်တရေသာငြိမ်းနေတာသတိထားမိလားမေဘာများငြိမ်းတော့ငယ်ပြောသမောဟမ်အော်မရှိတော့ဘူးလားလောဘတွေဒေါသတွေဟမ်လောဘဒေါသမရှိတော့ဘူးလားအော်နဲတာလား ငါငြိမ့်တာပြောတာတောင်တိတ်တက်နေပြီးတော့ငါခြေတော့အကတောင်ကြီးပါလားလို့မသိသလိုဖြစ်နေယောဂီတို့အခုညစာစားရလားပဲစားရမလို့ကြွေးမှမကြွေးပဲဟမ်ဘာကြောင့်မစားရတော့ သီလဆောင်ထိန်ထားလို့ဟုတ်ကဲ့လားသီလဆောင်ထိန်ထားလို့ဒီတော့သီလဆောင်ထိန်ထားတော့အချိန်ကြညစာစားအောင်မပဲလို့ညစာစားခြင်းနဲ့လောဘဖြစ်လာမဖြစ်တော့အဲ့လောဘငြိမ့်မနေဘူးလားအဲ့လောဘငြိမ့်တော့ညစာစားသေးလားမစားတော့ညစာအတွက်ရှာရဖွေရတဲ့ဒုက္ခချက်ရပြောရတဲ့ဒုက္ခ ဆင်းရဲကြွရတဲ့ဒုက္ခအဲ့ဒီဒုက္ခတွေရှိသေးလားမရှိပါဘူးအဲအဲ့ဒါဆင်းရဲငြိမ်းတာမဟုတ်ဘူးလားညာစာပေါ်မှာ တွေ့တာတတ်မဲ့တဲ့လောဘဒစိတ်ဒရေသငြိမ်းလိုက်တာနဲ့ပဲညာစာနဲ့ပတ်သက်လို့တွေ့ရမယ်ဆင်းရဲငြိမ်းတာမဟုတ်ပေဘူးလားအဲ့တော့ကိလေသာငြိမ်းရင်ဆင်းရဲငြိမ်းတယ် ကိလေသာငြိမ်းဆင်းရဲငြိမ်းတယ်ကိလေသာငြိမ်းဆင်းရဲငြိမ်းတော့အဲ့ဒီကိလေသာဘာကြောင့်ဖြစ်ရှာရလိမ့်မယ်ဘာကြောင့်လဲဆိုတော့ကိလေသာမဖြစ်အောင်လုပ်ဖို့ရည်ကြီးတယ်မဖြစ်မှငြိမ်းတာမဟုတ်လားဖြစ်နေရင်တော့ငြိမ်းမငြိမ်းဘူးပေါ့အဲ့တော့ကိလေသာဖြစ်စေတတ်တဲ့အရာပါလေ ကိလေသာဖြစ်အောင်လုပ်ပေးတတ်တဲ့အရာဘာလဲအဲ့ဒါရှားရလိုချင်တာဖြစ်အောင်စိတ်ဆိုးတာဖြစ်အောင်မာနတတဖြစ်အောင်အစာရှိသည်ဖြင့်ကိလေသာတွေဖြစ်တာဘာအကြောင်းကြောင့်ဖြစ်တယ်လဲပါတယ်အာယုံအကြောင်းကြောင့် ဒါဖြင့်ဒါဖြင့်ယဟန္တာများပန်းပွင့်လေးလှလှမြင်တဲ့အခါကျတော့သဘောကျလားအဲအဲ့ဒီမှာပန်းပွင့်ဆိုတဲ့အာယုံမရှိဘူးလားအဲရှိပြီမဲ့ကိလေသာဖြစ်လားအဲအဲ့တော့ကိလေသာဖြစ်တယ်ဆိုတာအာယုံကြောင့်ဟုတ်လား အဲ့လိုချင်တဲ့စိတ်ဟာကိလေသာမဟုတ်လားလောဘအဲ့ဒါကိလေသာလေသာသာရရတခြင်းတန်လေးကြားတယ်ဒီတခြင်းလေးကကိုယ်လေးရလဲထားတယ်အရင်ကလည်းရလဲသဘောကျတယ်တခြင်းလဲသဘောကျတယ်အဆူတော်လဲသဘောကျတယ်ဒါနဲ့ဟိုမလမကန်းကတခြင်းဆိုတာကြားတဲ့အခါကျဒီတန်အဲ့တခြင်းတန်ကြတော့ဘာဖြစ်တော့ ဟမ်ตาယာနှစ်သက်တယ်ตาယာနှစ်သက်တယ်ဆိုတာဒေါသလားမောဟလားလောဘအဲ့ဒီตาယာနှစ်သက်တတ်မဲ့တဲ့လောဘကိလေသာဟာတချင်းတန်ကြပြီးဖြစ်တာပဲဟုတ်ကဲ့လားတချင်းတန်ကြပြီးဖြစ်တာပဲသို့တော့ ယဟနာကအဲ့ဒီတခြင်းတန်ကြရင်သူလောဘဖြစ်မလားဘာဖြစ်လို့ဟမ်လူချင်းသူရဲ့သားနဲ့တို့သူငါမှာတော့တခြင်းတန်ပြာရင်ตายရနှစ်တက်တဲ့လောဘဖြစ်တယ်ယဟနာလည်းလူပဲ လူပဲဖြစ်ရတာနဲ့ယ ahanan မှာတော့တာယာနှစ်သက်တဲ့လောဘကိလေသာမဖြစ်ဘူး။ဘာကြောင့်တော့ဟမ်ကိလေသာပယ်လို့ယဟန္တာကကိလေသာပယ်ထားတယ်တို့သူငါကမပယ်ရသေးဘူးမပယ်နိုင်သေးဘူးဒါကြောင့် ตาယာနှစ်သက်တတ်မဲ့တဲ့လောဘဖြစ်တယ်ဟုတ်လားဒါဖြစ်ရင်တို့များလည်းပဲသချင်းသာကြားတဲ့ခါကျကြားတယ်ကြားတယ်ကြားတယ်ကြားတယ်ကြားတယ်ကြားတယ်နဲ့တွန့်ပြီးရှုမယ်အဲ့ဒါလို့တွန့်ရှုလို့ရှိရဲ့မာသချင်းသာရဲ့လို့ပြီးပြီးသားသာပေါ်ပါမလားမပေါ်ဘူး ဘု து သချင်းတန်ဆိုတာကောပေါ်ပါမလားကောင်းတယ်မကောင်းဘူးဆိုတာကောပေါ်ပါမလားကြားရယုံကြားရယုံမဖြစ်မယ်မဟုတ်ဘူးလားအဲ့ဒါလို့ဆိုလို့ရှိရင်ตายတတ်မဲ့အောင်မလားဒါဖြင့်ဘာကြောင့်ตายတတ်မဲ့တဲ့ကိလေသာတို့များမှလည်းမဖြစ်တာတော့ရှုမှတ်လို့ဟုတ်ကဲ့လား ဒါရမကသေးဘူးကြားတယ်ကြားတယ်လို့ဆက်ပြီးရှုကြားတယ်အတန်ကလည်းကြားနေတယ်ဆိုရင်ကိုယ်ဝိပဿနာဉာဏ်ကလည်းရင့်နေတယ်ဆိုရင်ကြားတယ်ဆိုသချင်းသံလေးကြားလိုက်ကြားတယ်ဆိုဖြောက်ခနဲ့ပြုတ်ကြသွားလိုက်နောက်တစ်ခါကြားတယ်ဆိုအတန်လေးကဖြတ်ခနဲ့ပြုတ်ကြသွားလိုက်ကြားတယ်ဆိုအတန်လေးကဖြတ်ခနဲ့ပြုတ်ကြသွားလိုက်အဲ့လိုတွေးရတာရင်းစကလေးတစ်စက်တစ်စက်တစ်စက်ဖြောက်ဖြောက်ဖြောက်နဲ့ပြုတ်ကြတယ် ကြားတယ်ကြားတယ်ကြားတယ်ကြားတယ်ကြားတယ်ဆိုအတန်လေးကပြုတ်ပြုတ်ကြသွားတယ်အဲ့ဒါဟာအတန်ဆိုတဲ့ရုပ်ရဲ့ဖြစ်ပြီးတော့ပြက်တာကိုတွေးတာမဟုတ်ဘူးလားတခါရှုစိတ်ရဲ့ဖြစ်ပြီးပြက်တာကိုလည်းတွေးတာမဟုတ်ဘူးလားကြားတယ်ရှုလိုက် ပြက်ပြုတ်ကြသွားလိုက်ကြားတယ်ရှုလိုက်ပြုတ်ကြသွားလိုက် တခါတည်းမျက်စိနဲ့ကြည့်နေရသလိုပဲအဲ့ဒါလိုကိုတွေးရတာအဲ့ဒါလိုဖြစ်ပြီး ပြက်ပြီးတပြုတ်ထဲပြုတ်ကြနေတာတွေးပြန်တော့လည်းပဲตายရနှစ်သက်သေးလားအဲ့ဒါအမှန်တဘာဝလားအမှားတဘာဝအဲ့အမှန်ကိုသိတာအမှန်ကိုသိတော့ဝိပဿနာဉာဏ်ဝိဇ္ဇာခေါ်တယ်အမောဟခေါ်တယ် မောဟရဲ့ဆန့်ကျင်ဘက်မောဟကအမှန်မသိတာအမောဟကအမှန်ကိုသိတာဝိဇ္ဇာခေါ်တယ်အဲ့တော့အမှန်သိသွားတဲ့အခါလဲကိလေသာငြိမ့်တယ်အမှန်မသိသေးရဲ့မငြိမ့်ဘူးအမှန်မသိသေးတော့လည်းပဲအဆက်မပြတ်ရှုနေရင်ကိလေသာငြိမ့်တယ် အဲ့ဒါကြားရင်ကြားတယ်ကြားတယ်လို့ရှုတာကိုအိန္ဒြိယတံဝရလို့ခေါ်တယ်မဟုတ်လားနာတိဟုသော အိန္ဒြေကို ရှုမှတ်မှုတတိတိဟုသောတကရွက်နဲ့ပိတ်လိုက်တာမဟုတ်ဘူးလားမျက်စိနာနာရှာကိုစိတ် द्वार 6ပါးတကား6ပေါက်တတိနဲ့ပိတ် ကြားလင်ကြားခြင်းလည်းငင်းမှတ်လင်ကြားယုံတင်ရပညာမထင်ကြားရတဲ့အတန်လောက်ပဲဒီလောက်ပဲသိတယ်ကောင်းတယ်မကောင်းဘူးလည်းမသိဘူးဘာသိချင်းလို့လည်းမသိဘူးသိချင်းကဘသူသိချင်းလို့လည်းမသိတော့အဲ့ဒီတော့ပညာသချင်းဆိုတဲ့လူဆိုတဲ့ပညာလည်းမရှိဘူးသချင်းတန်ဆိုတဲ့ပညာလည်းမရှိဘူးကြားရတဲ့အတန်ရုပ်သက်သက်ပဲဖြစ်နေတယ် ကြာယုံတင်ရပညာမထင်ယုံနံကွယ်လျက်ဖြစ်ပြည့်သိမြင်အနိစ္စဒုက္ခသဘောထင်ရှိပါများလားတော့ကြာရတဲ့အတန်ကတခြားကြာစိတ်ကတခြားရှုစိတ်ကတခြားကြာရတဲ့အတန်ကတခြားကြာစိတ်ကတခြားရှုစိတ်ကတခြားအဲ့ဒါလို့တွေးရတာမနေ့က နိုင်ငံခြားယောဂီတွေကတယောက်အဲအဲ့အဲ့ဒီသဘောသူတွေ့တာလျှောက်တယ်ရှားတာမဟုတ်သူကတော့မြင်တာနဲ့တူတယ်မြင်ရတဲ့အရာရဲ့မြင်စိတ်ရဲ့မြင်တာကို ရှုတဲ့စိတ်ရဲ့အဲ့ဒီစိတ်တွေသုံးစိတ်သုံးစိတ်သုံးခုသုံးခုသူတခြားစီတခြားစီတွေ့တယ်အဲ့ဒါဟာယုတ်နံကွဲသွားတာပဲ နောက်ခုနပြောလို့ကြားတယ်ကြားတယ်ကြားတယ်ကြားတယ်စကစကရှုလေးကြားရလေးပြုတ်ကြသွားလိုက်နောက်တစ်ခါကြားတယ်ရှုပြုတ်ကြသွားလိုက်ကြားရလေးပြုတ်ကြသွားလိုက်နဲ့အဲ့ဒါလို့တွေ့တဲ့အခါကျတော့ဖြစ်မှုပြမှု တွေ့တယ်အဲ့တော့မမြဲတဲ့သဘောလည်းသိလာကြားလင်ကြားခြင်းလည်းငင်းမှတ်လင်ကြားယုံတင်ရပညာမထင်ယုံနံကွယ်လျက်ဖြစ်ပြသိမြင် အနေစဒုက္ခသဘောတည်းဝိဒုက္ခမုတ်ချငြိမ့်သည်ပဲပြမှုပြမှုလည်းသိတယ်မမြဲတဲ့သဘောလေးတည်းလို့သိသွားပြီသိသွားပြီဆိုလို့ရှိရင်မမြဲတဲ့သဘောသိရင်ဆင်းရဲတဲ့သဘောနဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့အနတ္တသဘောပါသိသွားတယ်အဲ့ဒါလိုသိသွားပြီဆိုတော့ဒီသချင်းတန်နဲ့ပတ်သက်လို့တာယာတတ်မဲ့တဲ့တဏှာမဖြစ်ဘူးတဏှာမဖြစ်ရင် တဏှာဖြစ်မှ ဖြစ်လာတဲ့ဥပါဒံမဖြစ်ဘူး။ตาရတတ်မဲ့မှုမရှိရင်ဆွဲလန်းမှုမဖြစ်ဘူး။ဆွဲလန်းမှု မဖြစ်ရင်မရှိရင်ပြုလုပ်မှုမဖြစ်ဘူး။အဲ့ဒီဆွဲလန်းတဲ့အရာရအောင်ပြုလုပ်တယ်ဆိုတာမရှိဘူး။ပြုလုပ်မှုမရှိရင်ဘာငြိမ့်လဲ ဩဘဝသစ္စာတိမဖြစ်တော့ဘူးပေါ့ပြုလုပ်မှုဆိုတာကုသိုလ်ကံအကုသိုလ်ကံမဟုတ်လားအဲကုသိုလ်ကံအကုသိုလ်ကံမှမရှိဘူးဆိုလို့ရှိရင်ဟိုဘက်ဘဝဖြစ်စေမဲ့ကံအကြောင်းတရားရှိသေးလားမရှိတော့ဘူးမရှိရင်ဘဝအသစ်ဖြစ်မလားဒါကြောင့်မလို့ပြုလုပ်မှုမရှိရင်ဘဝသစ် မဖြစ်ဘူးဘဝသစ်မဖြစ်ရဲ့မအိုရမနာရမသေးရဆိုရင်ပူဆွေးငိုကြွေးမှုမရှိရတော့ဘူးဤပုံဤနည်းဖြင့်ဆင်းရဲမဖက်ချမ်းသာတက်တက်အစုပုံကြီးဖြစ်ပေါ်၏လာသည်အဲ့လိုလားမမဟုတ်လားဟဲ့ဆင်းရဲငြိမ်းတာဆိုဘယ်နဲ့ဆင်းရဲတက်တက်တော့ ဆင်းရဲမဖက်ချမ်းသာတက်တဲ့အစုပုံကြီးဖြစ်ပေါ်၍လာသည်အဲ့ဒါတခြားမဟုတ်ဘူးလေတဏှာនិရောဓဥပါဒာနာនិရောဓောဥပါဒာနာនិရောဓာဘဝនិရောဓောဘဝនិရောဓာဇာတိនិရောဓောအဲ့ဒါတဏှာချုပ်တယ်ဆိုတာတဏှာမရှိတာတာယာတတ်မဲ့မှုချုပ်ငြိမ့်တယ်မရှိဘူး ဘာကြောင့်မตายမတတ်မဲ့တလဲလို့ဆိုတော့ခံစားမှုမထင်ရှားလို့ဖြစ်ဖြစ်ပြီးပြက်ပြက်နေတော့ကကောင်းတယ်ဆိုရခံစားမှုလည်းမရှိဘူးမကောင်းမှုဆိုရခံစားမှုလည်းမရှိဘူးဖြစ်ပြီးပြက်နေတာသိနေတဲ့သဘောပဲရှိတယ်အဲ့ဒီတော့တာယာတတ်မဲ့မှုခံစားမှုမထင်ရှားတဲ့အတွက်တာယာတတ်မဲ့မှု မဖြစ်တော့ဘူးဘယ်ရစားတာလဲ အဝိဇ္ဇာယာတွေးဝါအသေးသဝိရာဂနိရောဓသင်္ခါရနိရောဓောမသိမှုချုပ်ငြိမ်းခြင်းကြောင့်ပြုလုပ်မှုချုပ်ငြိမ်းသည်ပြုလုပ်မှုချုပ်ငြိမ်းခြင်းကြောင့်စိတ်ဝိညာဉ်ချုပ်ငြိမ်းသည်စိတ်ဝိညာဉ်ချုပ်ငြိမ်းခြင်းကြောင့်နာယုတ်ဆက်ဆက်ချုပ်ငြိမ်းသည်နာယုတ်ဆက်ဆက်ချုပ်ငြိမ်းခြင်းကြောင့်အာယတနာ6ပါးချုပ်ငြိမ်းသည် အာယတနာ6ပါးချုပ်ငြိမ်းခြင်းကြောင့်အာယုန်နှင့်တွေ့ဆုံမှုချုပ်ငြိမ်းသည်အာယုန်နှင့်တွေ့ဆုံမှုချုပ်ငြိမ်းခြင်းကြောင့်ခံစားမှုချုပ်ငြိမ်းသည်ခံစားမှုချုပ်ငြိမ်းခြင်းကြောင့်တာယာတတ်မဲ့မှုချုပ်ငြိမ်းသည်တာယာတတ်မဲ့မှုချုပ်ငြိမ်းခြင်းကြောင့်ဆွဲလန်းမှုချုပ်ငြိမ်းသည်ဆွဲလန်းမှုချုပ်ငြိမ်းခြင်းကြောင့်ဘဝပြုလုပ်မှုချုပ်ငြိမ်းသည် ပြုလုပ်မှုခြုံငိမ့်ခြင်းကြောင့်ဘဝသည်ခြုံငိမ့်သည်ဘဝသည်ခြုံငိမ့်ခြင်းကြောင့်အိုခြင်းသေခြင်းဆိုရင်ဘူးဆွေးငိုကြွေးရခြင်းကိုယ်စိတ်ကိုယ်ဆင်းရဲရခြင်းစိတ်ဆင်းရဲရခြင်းစိတ်နှလုံးပြင်းစွာပူဝေါ်ရခြင်းဆိုတဲ့ဒုက္ခအထွေထွေခြုံငိမ့်သွားလေသည်ဟုတ်ကဲ့လားအဲ့ဒါယောဂီတို့ဆိုနေတဲ့နေရောတော့နေရောတာဆိုတာဒါပြောတာ ယောဂီတို့မြန်မာပဋိစ္စသုံးဝုမှာမှာတော့និရောဓនិရောဓမပါဘူးဖြစ်တာပဲပါတယ်အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပအဲ့ဒါကိုပဲပါတယ်မသိလို့ပြုလုပ်မိသည်ပြုလုပ်မိလို့စိတ်ဝိညာဉ်ဖြစ်သည်စိတ်ဝိညာဉ်ညောင်းနာယုတ်ဆက်ဆက်ဖြစ်သည်အဲ့လိုမဟုတ်လား အဲ့ဒါကိုនិရောဓនិရောဓဆိုတာအဲ့ဒီဖြစ်ကို ချုပ်နဲ့ပြောင်းလိုက်တာမသိမှုချုပ်ငိမ့်ခြင်းညောင်ပြုလုပ်မှုချုပ်ငိမ့်သည်ပြုလုပ်မှုချုပ်ငိမ့်ခြင်းညောင်စိတ်ဝိညာဉ်ချုပ်ငိမ့်သည်စိတ်ဝိညာဉ်ချုပ်ငိမ့်ခြင်းညောင်နာယုတ်အဆက်ဆက်ချုပ်ငိမ့်သည်အဲ့ဒါအဝိဇ္ဇာယဒွေဝါအတ္တဝိရာဂនិရောဓာ သင်္ခါရនិရောဓောသင်္ခါရនិရောဓဝိညာဏនិရောဓောဝိညာဏនិရောဓနာမရူပនិရောဓောအဲ့ဒါပြောဒီတော့အခုဒီမှာရှုလိုက်လို့မလို့မာယာတမက်စရာအတန်ကိုကြားတယ်ကြားတယ်ကြားတယ်ကြားတယ်လို့တင်းတင်းရင်စူးစူးဆိုင်ဆိုင်ဆက်ခါဆက်ခါရှုပြလိုက်တဲ့အခါကျတော့ အတန်ဟာဘာတန်ရဲလို့လည်းမပြီးသားတော့ဘူးဘသူတန်ရဲလို့လည်းမသိမပြီးသားတော့ဘူးသချင်းတန်ရဲလို့လည်းမသိတော့ဘဲနဲ့ကြားရတဲ့အတန်ကြားယုံမြကြားယုံမြကြားယုံမြဖြစ်ကြားယုံမြဖြစ်တဲ့အခါကျတော့ခံစားမှုကလည်းကောင်းတဲ့ခံစားမှုမကောင်းတဲ့ခံစားမှုဆိုတာလည်းမရှိတော့ကောင်းတဲ့ခံစားမှုမကောင်းတဲ့ခံစားမှုမရှိဘူးဆိုလို့ရှိရင်တော့တာယာတတ်မဲ့မှုကမရှိဘူးတာယာတတ်မဲ့မှုမရှိရင်ဆွဲလန်းမှု မရှိဘူးဆွဲလန်းမှုမရှိရင်ဘာမရှိတော့ပြုလုပ်မှုမရှိဘူးပြုလုပ်မှုမရှိရင်ဘဝသည်မဖြစ်တော့ဘူးဘဝသည်မဖြစ်ရင်မောရမနာရမသေးရဆွေမှုဆွေးမှုမရှိရငွေကျွေးမှုမရှိရအကုန်လုံးဆင်းရဲငြိမ်သွားရောဟုတ်ကဲ့လားအဲ့ဒါရှုရာကငြိမ့်တာမဟုတ်လား ဘာကိုရှိပါကငြိမ့်တော့ကြားရတဲ့အမှန်ကိုရှုရာကငြိမ့်တယ်ယုံနံကွဲအတန်ရဲ့ဖြစ်မှုပြဲမှုမမြဲမှုပုဂ္ဂိုလ်တ attva အတ္တမဟုတ်မှုဒါတွေသိအဲ့ဒါကိုဘာခေါ်လဲဆိုတော့သူတေတုတ္တမတ္တံဘဝိတ္တိလို့ခေါ်တယ် သူတေကြားရတဲ့အတန်၌သုတ္တမတ္တံကြားရကာမြသည်ကြားယုံမြသည်ပဝိသတိဖြစ်အောင်ခြင်းမှာတဲ့အဝန်ကြားတဲ့အခါကြားယုံမြကြားယုံမြလေးနဲ့ရက်ရက်သွားရမယ်ကြားရတဲ့ရှေ့တို့ပြီးအမလေးကောင်းလိုက်တာဟဲ့မဲဒါပါသိချင်းမဲဟောဒါဘသူဆိုတာကိုအိုး तू ကအတန်နဲ့ကောင်းတာမဟုတ်ဘူးအဆိုလဲကောင်းတယ်အဆိုရင်ကောင်းတာမဟုတ်ဘူးရုပ်ကလည်းချောသေးတယ်တဲ့ အဲ့ဒါရှောက်မသွားဘူးလားတောက်လျှောက်ရှုလို့လားမရှုလို့လားအဲ့ဒါပညာထင်တယ်ဆိုတာအဲ့ဒါပြောတာရှုရဲ့အဲ့ဒီအထိသွားအောင်မလားကြာယုံကြာယုံနဲ့ရရသွားတယ်အဲ့ဒါကိုသူတေသူတမတ္တံဘဝိတတိသူတေကြာရတဲ့အတန်၌သူတမတ္တံကြာယုံမြသည်ဘဝိတတိဖြစ်လက်တံဖြစ်အောင်ခြင်းမှာဘယ်လိုခြင်းမလဲ အဲကြားတယ်ကြားတယ်လို့ဖြည်းဖြည်းမှတ်ရမလားတွန်းမှတ်ရတွန်းမှတ်ရမှာပေါ့တွန်းမှတ်မှရှုစိတ်ကတစ်ဆက်တစ်စက်တည်းဖြစ်သွားမယ်ရှုစိတ်တစ်ဆက်တစ်စက်တည်းဖြစ်မှာအတန်ရဲ့သူ့အတိတ်ပဲမသိမှာအဲမသိတဲ့အခါကျမှကြားယုံကြားယုံနဲ့ရပ်မှာပေါ့ဒီလိုမဟုတ်ဘဲနဲ့ကြားတယ်ကြားတယ်ကြားတယ်အဲ့ဒါလို့ရှိရင်ဘယ်နဲ့နေမလဲ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 ပယ်ထားလို့ကြာตายာတတ်မဲ့တတ်တဲ့ကိလေသာပယ်ထားလို့ဟုတ်တယ်မဟုတ်လားဒါဖြင့်တို့လည်းပဲရှုလို့ရှိရဲ့မဖြစ်ဘူးအတို့ကိလေသာပယ်ပါလားမပယ်သေးဘဲနဲ့ရှုတာနဲ့မဖြစ်ဘဲနေနေသလားနေတယ်ဟုတ်တယ်မဟုတ်လားဒါဖြင့်ဘာထူလုံးယဟနာနဲ့တို့နဲ့ ယဟန္နာကအပိပယ်ထားတယ်ဟုတ်တယ်မလားယောဂီကတော့ရှုမှတ်ခိုက်မှပယ်နိုင်တယ်ဟုတ်သလားရှုမှတ်မှုရပ်လိုက်ရဲ့နော်ဟုတ်ကလားသင်္ဘောပင်နှစ်ပင်စိုက်ထားတယ်ဒီပင်စိုက်ထားတယ်တပင်ကတပင်ကတော့ ကြီးလာတော့မြေရည်လေနေအစင်တဲ့တော့အသီးတွေသီးလိုက်တာစားချိုးတယ်ဟိုဘက်တပင်ကတော့မြေရည်နေလေအစင်တဲ့လိုမျိုး तू ကမသီးဘူးပွင့်အောင်ပွင့်နေဒါကြောင့်မလို့အပွင့်မဲ့တုတ်စားရုံနဲ့စားရတယ်ဘာဖြစ်လို့ဟမ် ဟဲ့လွယ်လွယ်လေးပဲဟဲ့သိတဲ့အပင်က तू ကအသေးသေးစေရတဲ့တတ္တိသူရှိလို့မဟုတ်ဘူးလားမသိတဲ့အပင်ကသူ့မှာအသေးသေးစေရတဲ့တတ္တိမရှိလို့မဟုတ်လားဘလောက်ရေလောင်းလောင်းဘလောက်လေရရနေရရအဲ့ဒါဘယ်တော့မှမသိဘူးအပင်ကြီးမိုးကြောင်တက်ပါစေ तू မသိဘူးဘာကြောင့်လဲသိနိုင်တဲ့တတ္တိမရှိလို့ အဲ့ဒါဟိုသိစေနိုင်တဲ့တတ္တိရှိတဲ့ပင်ကတော့2000လောက်3000လောက်ရှိရင်ပဲသိနေပြီမဟုတ်ဘူးလားပါกว่าတော့သိစေနိုင်တဲ့တတ္တိရှိတာနဲ့မရှိတာกว่าတာမဟုတ်ဘူးလားဒါဖြင့်တို့များမရှိမှဘူးဆိုလို့ရှိရင်တခြင်းတန်ကိုတာယာတတ်မဲ့တဲ့လောဘဖြစ်တယ်ယဟန္တာကြတော့ ရှုသည်မရှုမှတ်ပေမဲ့ဒါတတ်မဲ့တဲ့လောဘမဖြစ်တာဘာကြောင့်ဟမ်ဘာဖြစ်လို့တော့ကိလေသာ ဖြစ်ပေါ်စေတဲ့တတ္တိရှိတာနဲ့မရှိတာกว่าတယ်ဘယ်သူမှရှိလဲယန္နာမှာ ကိလေသာဖြစ်စေတတ်တဲ့တတ္တိမရှိဘူးကိလေသာဖြစ်စေတတ်တဲ့တတ္တိမရှိလို့မဖြစ်တာပဲအာယုံကြောင့်မဟုတ်ဘူးမဟုတ်ဘူးလားကိလေသာဖြစ်စေတတ်တဲ့တတ္တိရှိရင်တော့ဖြစ်မှာပဲဒီတော့လူနှစ်ယောက်ထမင်းပွဲထဲမှာစားကောင်းလို့စားလိုက်ကြတာဝက်သားဟင်းနေ တရုတ်ချက်ချိုချက်ချက်ထားတာအာမယောင်လုံးစားလိုက်ကြတာမယောင်လုံးကြိုက်တဏှာကြီးလောက်ရှိတော့တယောက်ကသွေးတိုင်းကြည့်လိုက်တယ်အောက်သွေးတရားအထက်အထက်သွေး160ဖြစ်နေတယောက်ကလည်းသွေးတိုင်းကြည့်ရော အောက်သွေး80အထက်သွေး120ပဲတယောက်ကသွေးတိုင်းကြည့်လိုက်တဲ့အခါကျတော့အောက်သွေးတရားအထက်သွေး160ဖြစ်နေ တယောက်ကတော့တိုင်းကြည့်လိုက်တော့အောက်သွေး80အထက်သွေး120ပဲဖြစ်တယ်။မာဘာဖြစ်လို့ဟမ်တယောက်ကသွေးတို့ယောဂရှိသည်တယောက်ကသွေးတို့ယောဂမရှိလို့မဟုတ်လားမဟုတ်ဘူးလား အဲ့သွေးတို့ယောဂါဆိုတာသွေးကိုတိုးစေရတဲ့တတ္တိရှိတာမလားအဲသွေးတို့ယောဂါမရှိဘူးဆိုတာသွေးကိုတိုးစေရတဲ့တတ္တိမရှိတာဟုတ်တယ်မဟုတ်လားအဲ့တော့ယဟန္တာနဲ့သွေးတို့ယောဂါသွေးကိုတိုးစေတတ်တဲ့တတ္တိမရှိတဲ့လူနဲ့မတူဘူးလားဒါဖြင့်ဟိုတယောက်နဲ့ကြတော့တူတယ် ဟုတ်တယ်မဟုတ်လားအဲ့တော့လူရင်းကလူရင်းကကိုတွင်းကတတ္တိပဲမဟုတ်လားဟုတ်တယ်မဟုတ်လားလောဘဖြစ်စေတတ်တဲ့တတ္တိရှိသေးရဲ့ဖြစ်မှာပဲလောဘဖြစ်စေတတ်တဲ့တတ္တိမရှိတော့ဘူးဆိုရင်မဖြစ်တော့ဘူးဒါဖြင့်အဲ့ဒီလောဘဖြစ်စေတတ်တဲ့တတ္တိယောဂီလည်းရှုမှတ်နေတာပဲ ရှုမှတ်အားကောင်းတဲ့အခါခုနလိုအတန်ကြာအစင်းမြင်ပေမဲ့လို့သူ့မှာကိလေသာမဖြစ်ဘူးယဟနာကြတော့ရှုမှတ်သည်ဖြစ်စေမရှုမှတ်သည်ဖြစ်စေမဖြစ်ဘူးအာထုတော့အဲ့ဒီကိလေသာတတ္တိကိုအနုတရာလို့ခေါ်တယ်လောဘထဖြစ်စေတတ်တဲ့တတ္တိ ဒေါသထဖြစ်စေတတ်တဲ့တတ္တိကိုအနုတ္တယလို့ခေါ်တယ်အခဏအသီးပြီးစေတတ်တဲ့တတ္တိရှိတဲ့သင်္ဘောသည်အသီးပြီးစေတတ်တဲ့တတ္တိမရှိတဲ့သင်္ဘောပင်လို့ပေါ့အခဏသွေးတို့ယောဂရှိတဲ့ပုဂ္ဂိုလ်နဲ့သွေးတို့ယောဂမရှိတဲ့ပုဂ္ဂိုလ်လို့ပေါ့ဟုတ်ကဲ့လားအဲ့တော့ယဟန္တာက ကိလေသာကိုဖြစ်စေနိုင်တဲ့တတ္တိပါပယ်ထားလိုက်တယ်ဟုတ်တယ်မဟုတ်လားဖြစ်စေနိုင်တဲ့တတ္တိပါပယ်ထားလိုက်တယ်အဲ့ဒီတတ္တိကိုအနုတ္တယခေါ်တယ်ယောဂီလည်းရှုမှတ်နေတာပဲအထုတ်နေတာပဲကျူးကျူးဆဆဒါပေမဲ့အဲ့ဒီတတ္တိပယ်နိုင်လားပယ်နိုင်သေးဘူးယ ahanan ကဘာကြောင့်များပယ်နိုင်တာ ရဟတမေညာညောင်းပေါ့မဲ့ညာဆိုတာထူးခြားထက်မြက်တဲ့အသည့်အဲ့ဒီအသည့်ရလိုက်တာ ਨੇ အမှန်သည့်ကိုအမှန်သည့်ထဲမှသူဟာအဆင့်အမြင့်ဆုံးအနက်ဆုံးအသည့်အဲ့ဒီအသည့်ရလိုက်တာ ਨੇ ကိလေသာဖြစ်စေနိုင်တဲ့တတ္တိတွေလုံးဝပယ်ရှားပြီးဖြစ်သွားရောမဖြစ်ပေါ်တော့ အနုတ္တယဟုတ်ကဲ့လားအဲ့တော့အနုတ္တယကိုယဟနာရဲ့အနုတ္တယကိုရဟတမေညာနဲ့ပယ်တယ်ထို့အတူပဲအနာဂါမှာလည်းပဲကာမရာဂခေါ်တဲ့ကာမဘုံမှာတမက်တတ်တဲ့လောဘတနည်းပြောတဲ့ဝိသခတတိကြီးတို့လို့ကာမဘုံမှာတမက်တတ်တဲ့လောဘဒေါသအနာဂါမှာရှိသလား မရှိဘူးဝိသခတထေကြီးသူအိမ်မောကဝင်လာတဲ့အခါကျတော့ဓမ္မဒိဏတထေကတော်ကသွားပြီးလက်ကင်နေမဟုတ်လားလက်ကင်တော့တထေကြီးကသဘောကျတယ်မဟုတ်လားဘယ်လိုလုပ်တော့အသာလေးဖယ်ချလိုက်တယ်ဟုတ်တယ်မဟုတ်လားအဲ့ဒါตายာတတ်မဲ့လို့လားမตายာမတတ်မဲ့လို့ဒါဖြင့်ဘာကြောင့်မตายာမတတ်မဲ့တော့ဒီနေ့ အဲအနုတ္တယကိလေသာအနုတ္တယကိလေသာပယ်ထားလို့လောဘအနုတ္တယကိလေသာရာဂအနုတ္တယလို့ခေါ်တယ်ဒါကိုပယ်ထားလို့ဘာနဲ့များသူပယ်ပါလဲအဲအနာဂါမိမနဲ့ပယ်တာတရားနာရင်လိုက်ရှုမှတ်တာနဲ့အနာဂါမိမဉဏ်ရဟုတ်ကဲ့လားအနာဂါမိမနဲ့ပယ်လိုက်တာ ဒီတော့ဝိပဿနာဉာဏ်နဲ့လည်းပယ်နိုင်တယ်သို့တော့ပယ်နိုင်တာကရှုကြိုက်မဟုတ်လားရှုပြီးပြရဲ့ဝိပဿနာဉာဏ်မရှိပြရဲ့ပြန်ပြီးဖြစ်ပြန်တယ်အဲ့ဒီမဲ့နဲ့ပယ်တာကတော့နောက်ထပ်ပြန်ဖြစ်လာမဖြစ်ဘူးဟုတ်တယ်မဟုတ်လားအဲ့ဒီနောက်ထပ်ပြန်မဖြစ်တာကို သမုတ်စေတပဟံလို့ခေါ်တယ်အမြင့်ပြတ်ပယ်တယ်လို့ခေါ်တယ်အမြင့်မှပြတ်သွားတယ်တော့ပြန်ဖြစ်အောင်မလားမဖြစ်တော့ဘူးဒါကြောင့်အဲ့ဒီမဲ့နဲ့ပယ်ရာကြတော့သမုတ်စေတပဟံအမြင့်ပြတ်ပယ်တယ်ဘု து ပယ်လိုက်သလဲဆိုတော့တတ္တိပယ်တယ်တတ္တိဆိုတာဘယ်လိုလဲဆိုတော့အနုတ္တယကိလေသာဒါတော့အနုတ္တယကိလေသာကို မဲ့နဲ့သမုတ်စေရာပဟံအားဖြင့်ပယ်သည်ဒီလိုမဟုတ်လားမဲ့နဲ့အနုတ္တယကိလေသာကိုသမုတ်စေရာပဟံအားဖြင့်ပယ်သည်ဆိုတာပါဠိစကားလုံးနေမြန်မာလိုရှင်းရှင်းဆိုရယ်ထူးခြားထက်မြက်တဲ့မဲ့အသည့်ကကိလေသာဖြစ်စေရတဲ့တတ္တိကို နောက်ထပ်ပြန်မဖြစ်ရအောင် အမြင့်ပြ ပယ်သားလိုက်တယ်ဒီလိုမဟုတ်လားဟုတ်ကဲ့လားအဲ့တော့နောက်ဘယ်တော့မှမဖြစ်တော့ဘာအာယုန်နဲ့တွေ့တွေ့လောဘဖြစ်အောင်မလားမဖြစ်တော့ဘူးဘာကြောင့်မဖြစ်တယ်လဲဆိုရင်အနုတ္တယကိုအမြစ်ပြပယ်ထားလို့ဟုတ်ကဲ့လားအနုတ္တယအမြစ်ပြပယ်ထားလို့လူဘိန်းသိအောင်ဆိုရင်တော့ကိလေသာဖြစ်စေတဲ့တတ္တိကိုပယ်ထားလို့ဟုတ်ဘူးလား ဝိပဿနာရှုကဝိပဿနာဉာဏ်နဲ့ပယ်တာကိုတော့တဒေင့ပဟံပယ်တယ်လို့ခေါ်တယ်တဒေင့ပဟံပယ်တယ်လို့ခေါ်တယ်တဒေင့ပဟံဆိုတာဉာဏ်တစိတ်တရိသနဲ့ကိလေသာတစိတ်တရိသကိုပယ်တာတဒေင့ပဟံဆိုတာပါတယ်နော် အဲ့တော့ခုနအတန်ကြားတော့ကြားတယ်ကြားတယ်ကြားတယ်ကြားတယ်ကြားတယ်ကြားတယ်နဲ့ထက်ခါထက်ခါရှုတဲ့အခါကျတော့ကြားရတဲ့တာမပြီးမသားပဲနဲ့ကြားရုံမြကြားရုံမြဖြစ်တာလည်းတွေ့ရတယ်ကြားမှုလေပြုတ်ဖြုတ်နဲ့ဖြုတ်နဲ့ပြုတ်ပြုတ်ကြားသွားတာလည်းတွေ့ရတယ်ဆိုတာအဲ့ဒါဝိပဿနာဉာဏ်ပဲမဟုတ်လားကြားရုံမြကြားရုံမြဆိုတာနန္တရားဘောကြားရတာကအတန် ကြားတာကကြားစိတ်ရှုမှတ်တာကနာမ်ကြားစိတ်ကနာမ်ကြားရတဲ့အတန်ကယုတ်အဲ့ဒါလို့ယုတ်တဲ့နာနေလို့စိတ်ထဲကမပါပြီမဲ့လို့သုံးမျိုးကွဲပြီးတွေ့နေတယ်ဆိုလို့ရှိရင်ဒါကိစ္စပြီးတာသုံးမျိုးကွဲတွေ့နေတယ်ဆိုလို့ရှိရင်ဩကြားတာကတခုသိတာကတခုသိတာကိုရှုတဲ့စိတ်ကတခုလို့အဲ့ဒါသုံးမျိုးကွဲပြီးရှင်းနေအောင်တွေ့နေပြီဆိုတော့ အဲ့ဒီကြားထဲမှာပုဂ္ဂိုလ်တ attva ငါအယူဆရှိအောင်လားမရှိတော့ဘူးအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိပြုတ်နေပြီဟုတ်တယ်မဟုတ်လားအဲ့ဒါလို့ဆိုတော့ကိလေသာဖြစ်သေးလားမဖြစ်ဘူးသို့တော်လည်းပဲအဲ့ဒီအခိုက်မှာဖြစ်တဲ့ယုံနံပိုင်းခြားသိတဲ့ဝိပဿနာဉာဏ်တစိတ်တရေတာအဲ့ဒီအခိုက်မှာဖြစ်တဲ့အတန်နဲ့ ရှုစိတ်ရဲ့ဖြစ်မှုပြမှုကိုသိတယ်ဝိပဿနာဉာဏ်တစိတ်တရေသာကြောင့်ဖြစ်ရမယ်လောဘကိလေသာတစိတ်တရေသာမဖြစ်အောင်ပယ်နိုင်တာဟုတ်တယ်မဟုတ်လားဒါပေတဲ့ဆိုကြပါစို့အနတ်နံနဲ့အနတ်မွေးအမွေးနံလေးရလာတယ်မရှုမှတ်ဘူးဆိုလို့ရှိရင်အဲလောဘလာအောင်မှာပဲမဟုတ်လား အဲအဲ့ဒီလောဘကြတော့ပယ်နိုင်သေးလားဝယ်နိုင်တော့ဘူးဒါကြောင့်ဟိုမှာပဲထားတဲ့လောဘကဒစိတ်ဒရေတာပဲမဟုတ်ဘူးလားအကုန်မဟုတ်ဘူးတခါဖြစ်တဲ့ဉာဏ်ကလည်းပဲအတန်နဲ့အတန်ရုပ်ကိုသိတဲ့ဉာဏ်ဝိပဿနာဉာဏ်ဒီဒစိတ်ဒရေတာပဲအခုမွေးတာကို ရှုတဲ့မရှုတဲ့အခါကျတော့မွေးတဲ့အနံ့ကိုသိတဲ့ဉာဏ်ဖြစ်သေးလားမဖြစ်တော့ဘူးအဲတော့ဟိုဉာဏ်ဒစိတ်ဒရေတာ အတန်နဲ့အတန်ကိုကြားတဲ့စိတ်အတန်ရဲ့ဖြစ်မှုပြက်မှုသိတဲ့ဝိပဿနာဉာဏ်တစိတ်တရေသားနဲ့အတန်ပေါ်မှာသာယာတမေတ္တတဲ့ကိလေသာတစိတ်တရေသားကိုအဲ့ဒီအခိုက်မှာပယ်ထားတယ်အဲ့ဒါကိုဒရင်ကမဟံခေါ်တယ်လွယ်လွယ်ဆိုရင်ဉာဏ်တစိတ်တရေသားနဲ့ဝိပဿနာဉာဏ်တစိတ်တရေသားနဲ့ကိလေသာတစိတ်တရေသားကိုပယ်တယ်အဲ့ဒါကိုတရင်ကမဟံခေါ် ဒါပေမဲ့အရာထဲမှာတော့လူတွေတချို့နားလဲထားတာတရင်ကပဟံဆိုတာခဏလေးလို့နားလဲထားတယ်အဲတရားကတော့ခဏလေးပြောတာမဟုတ်ဘူးဝိပဿနာဉာဏ်တစိတ်တရေသားနဲ့ကိလေသာတစိတ်တရေသားကိုပယ်သည်ဒီတော့ပြောရင်ပြောရင်နဲ့တွင်းနဲ့ရောက်ရောက်သွားပြီတွင်းနဲ့ရောက်ရောက်သွားပြီဆိုတာသိလားဘာမှန်တာတော့ နဲ့နဲ့သွားတယ်ဟုတ်ကဲ့လားဒီတော့ယဟနာမှာတော့ဘာအာယုံတွေ့တွေ့ကိလေသာ လုံးဝမဖြစ်တော့ဘာကြောင့်လို့ကိလေသာဖြစ်စေတတ်တဲ့တတ္တိအနုတ္တယကို အမြစ်ပြမဲ့နဲ့ပယ်ထားလို့ဟုတ်လားယောဂီကြတော့ အခဏအတန်ကြားတော့အတန်ကိုရှုတော့အတန်နဲ့ပတ်သက်လို့ကိလေသာမဖြစ်ဘူးငြိမ့်တယ်အခုအမွှေးနံလေးနံတော့မရှုမိတဲ့အခါကျတော့ကိလေသာဖြစ်တယ်ဟုတ်ကဲ့လားအခဏအတန်ကြားတဲ့အခါမှာကြားတယ်ကြားတယ်ကြားတယ်လို့ရှုလို့တာယာတတ်မြတ်တဲ့ကိလေသာမဖြစ်တော့နောက်ဆိုကြပါစို့တဏှာကြီးလောက်ကြတော့ဟောငါ လွန်ခဲ့တဲ့တဏှာကြီးလောက်ကအတန်ကြားလိုက်တာပဲပြန်ပြီးစဉ်းစားမိတဲ့အခါကိုယ်စိတ်ထဲမှာအဲ့ဒီတုန်းကตายတတ်မဲ့တဲ့လောဘဖြစ်တာတွေ့သလားမဖြစ်တာတွေ့မဖြစ်တာတွေ့တော့ပြန်စဉ်းစားမိတဲ့အခါမှာကောဖြစ်အောင်လားမဖြစ်ဘူးဟုတ်ကဲ့လားမဖြစ်ဘူးအဲအမွှေးနဲ့လည်းတွေ့တဲ့အခါကျတော့မွှေးတယ်မွှေးတယ်လို့မရှိမိဘူး မရှုမိတော့မလေးပွေးတာဟဲ့ဘာရေမွေးပါလိမ့်မလဲဟဲ့ရေမွေးဟိုရင်စုံစမ်းရသေးတယ်ဘာ brain လဲဘာတစိမ့်လဲညာတစိမ့်လဲ evening in paris လားဘာလားညာလားနဲ့နဲ့လောက်ရသေးတယ်အဲ့ဒါလိုလောက်တယ်ဆိုကြဲကစိတ်ထဲမှာအမွှေးကိုစွဲမသွားဘူးလားအဲ့တော့မွှေးနဲ့ရတဲ့အခိုက်မှာလဲကိလေသာဖြစ်တယ်မရှုလို့ ဟုတ်ကလားဒါနောက်တဏှာကြီးလောက်ရှိတော့အဲ့ဒီအမွေလေးပြန်စဉ်းစားကြည့်မယ်ငါမလေးခုနပွင့်တယ်လေပွေးလိုက်တာအဲ့ဒီအခါမှာကောကိုယ်စိတ်ထဲမှာကိလေသာဖြစ်မလားမဖြစ်ဘူးလားမဖြစ်တော့ဘောနေ့လည်အစားရတဲ့ဝတ်သားလေးအခုပြန်စဉ်းစားကြည့်ပါလားမဟုတ်လားအရသာလေးတွေတခါတည်းရန်သီတောင်ယိုးလာသေးအဲ့ဒါဆိုလိုတာက မရှုဘူးဆိုရင် မရှုတဲ့အတွက်ပဲကိလေသာကမရှုကြိုက်မှလည်းဖြစ်တယ်မရှုကြိုက်ဖြစ်တဲ့အတွက်ပဲအဲ့ဒီကိလေသာတတ္တိကစိတ်ထဲဝင်ပြီးတော့ကိမ့်ပြီးငုတ်သွားတယ်ငုတ်သွားလို့မလို့နောက်တဏှာကြီးကြတော့ပြန်စဉ်းစားပြန်စဉ်းစားလိုက်တော့ပြန်ပေါ်မလာဘူးလားပေါ်လာတယ်အဲ့ဒီစိတ်ထဲပြန်ဝင်ပြီးငုတ်နေတာကိုအနုတ္တရလို့ခေါ်တယ် အနုတ္တယလို့ခေါ်တယ်ဘာအနုတ္တယလဲလို့ဆိုတော့သူကလူတတ္တဝါရဲ့လို့စဖြစ်ကြတဲ့ကတတ္တဝါရဲ့တဏ္ဍမှာဖြစ်လာတဲ့အနုတ္တယမဟုတ်ဘူးအခုဒီအာယုန်နဲ့တွေ့မှဖြစ်တဲ့အနုတ္တယမဟုတ်လားအဲအမွှေးနှံအာယုန်နဲ့တွေ့မှဖြစ်လာတဲ့အနုတ္တယအရင်က သူဖြစ်တာမဟုတ်ဘူးဒီအပွင့်နဲ့ပတ်သက်တဲ့အမှုတရားမွေးကြိုက်ကမရှုမိတဲ့အတွက်မွေးလိုက်တာမလေးမွေးလိုက်တာငါနဲ့သဘောကျလိုက်တာဆိုပြီးตายတတ်မြင့်တဲ့လောဘဖြစ်ရဖြစ်ပြီးအဲ့ဒါအဲ့ဒီလောဘကအဲ့ဒီလောဘရဲ့တတ္တိဓာတ်ကစိတ်ထဲမှာဝင်ပြီးကိမ့်သွားရောကိမ့်သွားပြီးတော့သူ့အာယုံမတွေ့သေးခင်သူငုံနေတယ် နောက်ကိုကစဉ်ပြန်စဉ်းစားပြီးအာယုံဖော်ပေးလိုက်တာ ਨੇ ပေါ်လာတယ်ဟုတ်လားအဲ့တော့ယဟန္တာပယ်တတ်တဲ့အနုတေယနဲ့တူရဲ့လားမတူဘူးဟုတ်ကဲ့လားအဲ့တော့လွယ်လွယ်ဆိုရင်ဒီအနုတေယကအာယုံအကြောင်းပြုဖြစ်တာမဟုတ်လားအဲ့ဒါအာရမဏနုတေယခေါ် အာရမဏအာယုအကြောင်းပြုပြီးတော့အနုတ္တိယဝင်ကိမ့်လိုက်တာအာရမဏနုတ္တိယအာယုအကြောင်းပြုပြီးတော့စိတ်တဏ္ဍာမှာ ဝင်ကိမ့်လိုက်တဲ့ကိလေသာတတ္တိကိလေသာမျိုးစေ့အဲ့ဒါပြောယဟန္နာကပေတ္တတာကတော့အာယုပေါ်မှာပေတ္တတာမဟုတ်ဘူးအမြဲပေတ္တထားတာမဟုတ်လားအဲအမြဲပေတ္တထားကတတ္တဝါရဲ့လို့စဖြစ်တဲ့အချိန်က သူ့တဏ္ဍာမှာတည်ရှိကိမ့်ဝလာတဲ့ အနုတ္တယကိုပယ်တတ်ပြလိုက်တာဟုတ်ကဲ့လားအဲ့ဒါကိုတန်တာနာအနုတ္တိအနုတ္တယခေါ်တယ်တန်တာနာဆိုတာယုတ်ခန္ဓာနံခန္ဓာအစင်အနုတ္တယဆိုတာဝင်ကိန်းတာတန်တာနာအနုတ္တယတန်တာနာအနုတ္တယတတ္တဝါရဲ့ယုတ်ခန္ဓာနံခန္ဓာအစင်မှာစဖြစ်ကြတဲ့ကဝင်ကိန်းရတဲ့ကိလေသာတတ္တိကိလေသာမျိုးစေ့ သဘောပေါက်လားဟုတ်ကဲ့လားအဲ့တော့ယဟန္တာပယ်တဲ့ကိလေသာကတန်တာနာနုတယယုံနာခန္ဓာအစင်မှာအစရေကဝင်ကိန်းလာတဲ့ကိလေသာယောဂီကရှုမှတ်တဲ့အခါမှာပယ်နိုင်တဲ့ကိလေသာကအာရမဏနုတယအာယုံကြောင့် ဝင်ကိမ့်မဲ့ကိလေသာကိုရှုလိုက်တာနဲ့မကိမ့်မဲ့ပယ်နိုင်လိုက်တာ။ဒါဝိပဿနာဉာဏ်ပယ်တဲ့ကိလေသာနဲ့အရိယာများမဲ့နဲ့ပယ်တဲ့ကိလေသာဘာထူးလဲ။ အရိယာတို့ရဲ့မဲ့ညာနဲ့ပယ်တဲ့ကိလေသာကတန်တာနာနုတယယုံနာခန္ဓာအစဉ်မှာဖြစ် ဝင်ဖြစ်နေတဲ့ကိလေသာဟုတ်တယ်မဟုတ်လားယောဂီရှုမှတ်ခိုင်းမှာပယ်တဲ့ဝိပဿနာဉာဏ်နဲ့ပယ်တဲ့ကိလေသာကတော့အာရမဏနုတယအာယုံအကြောင်းပြုပြီးတော့ဝင်ကိမ့်မဲ့ကိလေသာကိုရှုလိုက်တာ ਨੇ ဝင်မကိန်းအောင်ပယ်လိုက်နိုင်တာအာရမဏနုတ္တယဟုတ်ပြီလားအဲ့တော့ကိလေသာဖြစ်စေတတ်တဲ့တတ္တိအနုတ္တယဘယ်နှမျိုးရှိလဲပါပါလဲအဲအာရမဏနုတ္တယကိုဘာနဲ့ပယ်သလဲဝိပဿနာဉာဏ်နဲ့ပယ်တယ်တန်တာနာနုတ္တယကို မဲ့ညံနဲ့ပယ်တယ်ဖိုညံကတော့သူကအချောင်သမားဘာကြောင့်လဲဆိုတော့မဲ့ညံပယ်လိုက်ပြီဆိုလို့ရှိရင် तू ကပယ်စရာမရှိတော့မရှိတော့ကိလေသာငြိမ့်တဲ့သဘောကို तू ကအချောင်ခံစားရုံပဲမဲ့ညံကအလုံးလုံးရတယ်ဖိုညံကအလုံးမလုံးပဲထိုင်စားတယ်မဲ့ညံကဘာလုံးလုံးရ ကိလေသာသတ်တဲ့အလုပ်ကိုလုပ်ရတယ်။ဖိုလ်ညာဖြစ်တဲ့အခါကျမက်စိတ်ရဲ့နောက်ကကကကဖိုလ်စိတ်ကဖြစ်တာ ਉਹ ဖြစ်တော့ဖိုလ်စိတ်ဖြစ်တဲ့အခါကျတော့ကိလေသာကသတ်ပြီးပြီးမှငြိမ်းသွားပြီမဟုတ်လား။အဲ့ဒါသူ့မှာသတ်ဖို့လိုသေးလား။အဲမလိုတော့အသာထိုင်စားရုံပေါ့။စိန်ခံရုံ။ဒါကြောင့်ဖိုလ်ညာဆိုတာကအချောင်သမား။မညာကအလုတ်သမား။ဟုတ်ကဲ့လား။ ဟလာကိလေသာကိုအနုတ္တယကိလေသာကိုအမြစ်ပြသမုတ်စေရပဟံနဲ့ပယ်တယ်ဆိုတာမဲ့ညာကပယ်တာဘုံညာကပယ်တာမဟုတ်ဝိပဿနာဉာဏ်ကကိလေသာကိုပယ်တာတော့ဘာပဟံလဲတဒေငါပဟံဟုတ်ကဲ့လားဝိပဿနာဉာဏ်ကကိလေသာကိုပယ်တာဘာပဟံလဲတရေငါပဟံ မဲ့ညာကကိလေသာကိုပယ်တာမဲ့ညာကပယ်တဲ့ကိလေသာကဘာကိလေသာလဲတန်တာနာနုတယကိလေသာဟုတ်ကဲ့လားတန်တာနာနုတယကိလေသာတန်တာနာဆိုတာယုံ nant ခန္ဓာအစဉ်ကိုတန်တာနာခေါ်တာ ယုံနာခန္ဓာအစဉ်မှာအစမထင်သန္တရာရယဝင်းကိန်းလာတဲ့ကိလေသာတတ္တိကိလေသာမျိုးစေ့ကိုတန်တာနာနုတယအခဏအမွှေးနှံလေးမှုေးတဲ့အခါကျတော့ရှုမိလားအဲမရှုမိတော့မှုေးတာလေးသာယာတမ်းမဲ့မှုဖြစ်လာဘူးလားအဲ့သာယာတမ်းမဲ့မှုကအဲ့ဒီနေရာဖြစ်ုံနေမဲလားဘယ်လိုဖြစ်သွားတာ အဲစိတ်ထဲမှာဝင်ကိတ်သွားပြီအဲ့ဒီဝင်ကိတ်သွားတဲ့အနုတ္တရာကိုဘာအနုတ္တရာခေါ်လဲအာရမဏနုတ္တရာဟုတ်ကဲ့လားရှုလို့အကိတ်ခံလိုက်ရတာလားမရှုလို့အကိတ်ခံလိုက်ရရှုလို့အကိတ်ခံလိုက်ရတာမရှုလို့အကိတ်ခံလိုက်ရတာရှုမိရင်ဖြင့်မကိတ်ဘူးပယ်နိုင်တယ်အာရမဏနုတ္တရာကိုဝိပဿနာဉာဏ်နဲ့ ပယ်တယ်တရေကပဟာသန္တာနာနုတိယကိုမဲ့ညာနဲ့ပယ်တယ်သမုတ်စေရပဟာဟုတ်ပြီလားဒီတော့စူးစူးဆိုင်ဆိုင်ရှုလို့ဝိပဿနာအသိလေတစ်စက္ကန့်20စက္ကန့်သိလိုက်ရင်ပဲတန်ဖိုးမရှိဘူးလားအာအမှန်တန်ကြီးမလားတနေ့လုံးအဆက်မပြတ်ရှုနိုင်တဲ့ ရှုနိုင်လို့ဝိပဿနာအသိတွေဖြစ်နေပြီဆိုလို့ရှိရင်တော့တနေ့လုံးအာရမဏနုတ္တိယကိလေသာတွေငြိမ့်မနေဘူးလားငြိမ့်နေတယ်အဲ့ဒီအာရမဏနုတ္တိယကိလေသာတွေငြိမ့်တော့အနုတ္တိယကတဏ္ဍာနုတ္တိယလည်းအာသေးသွားအာသေးသွားတယ်အာသေးသွားတဲ့အတွက်ပဲတဖြည်းဖြည်းတဖြည်းဖြည်းမက်စီဆိုင်ပြီးမက်ကတဏ္ဍာနုတ္တိယကျန်တာလေးအမြင့်ပြတ်တတ်ပြလိုက်တယ် အဲ့ဒါလို့ဆိုတော့ကိလေသာငြိမ်းတော့ဆင်းရဲငြိမ်းရောဟုတ်ပြီလားအမှန်တော့ဒီနေ့ပြောတာအဲ့ဒါပြောဖို့မဟုတ်ဘူးဒီနေ့ကအနတ္တထင်မုံကိုသေသေးချာချာပြောမလို့အောင်မိတာသူဒီရောက်သွားပြီ။ဒါဘယ်နဲ့လို့ခုလဲကောင်းပါလေဟုတ်ဘူးလား။ အဲ့တော့ကိုလှုပ်တဲ့အလုပ်ရဲ့သဘောသိမလားဘူးလားသိလာတယ်ဟုတ်ကဲ့လားဒါကြောင့်တော်တော်ပြီး၄နာရီကြာတော့တရားဆေးရအောင်မှာနိုင်ငံသားတွေ6နာရီခွဲနဲ့တူတယ်6နာရီလား6နာရီခွဲလားအဲ့ချမ်းမြင့်မြင့်သွားရအလုပ်တွေလည်းရှုပ်ပွေးနေတာပဲနော် လူတွေမှာကရာဝါသကိစ္စများမြောင်တယ်ဘုန်းကြီးကလူတွေတော့ပုံပြီးတော့ကိစ္စများမြောင်နေသေးတယ်ဒါပေမဲ့ဘာထူးကြလဲအဲအဲ့ဒါဘောလူကရာဝတ္တကိစ္စများမြောင်ကအကုသိုလ်တွေများနေမဟုတ်လားဘုန်းကြီးကိစ္စများမြောင်ကဒီလိုပဲများနေတာနော်ကဲဒီလောက်သဘောပေါက်နားလည်ပြီဆိုရင်တို့များဟာ ရှုမှတ်မှုဆက်ဆက်မိအောင်ရှုမှတ်မှပဲအာရမဏနုတ္တိယကိလေသာမငြိမ့်မဲ့ဒီကိလေသာကိုပယ်နိုင်မဲ့အဲ့ဒီကိလေသာပယ်နိုင်မှသံသနာနုတ္တိယကိလေသာလည်းအာနေပြီးတော့မကြာခင်မဲ့ညာနဲ့သန္တာနာနုတ္တိယကိလေသာပါပယ်နိုင်မယ်လို့နားလေသဘောပေါက်ပြီးတော့မပြတ်မလတ်ရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ရှုမှတ်မှုတွေဆက်ဆက်ပြီးတော့စူဇဲတည်ငြိမ်မှုသမารိအာကောင်းလို့ သိမှုဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင်းတန်လို့မဲ့ဉာဏ်ဖြင့်တန္တနာနုတ္တိယကိလေသာမှန်သမျှပယ်နိုင်လို့ယဟန္တာအဆင့်အထိရရှိနိုင်တဲ့သူတော်စင်များဖြစ်ကြပါစေ။